ခန်းကြီး30အငယ်1မှ12တဖန်ဧဖရင်အမျိုး မနာရှင်အမျိုးနှင့်တကွဣတရေလအမျိုးယူဒအမျိုးသားအပေါင်းတို့သည်ယေရုရှလင်မြို့ဗိမာန်တော်သို့လာ၍ဣတရေလအမျိုး၏ဘုရားသခင်သာရဘုရားအားပတ္တကပွဲကိုခံစေခြင်းဟံဟေဇကိသည် စာရေး၍ပေးလိုက်လေ၏ဒုတိယလတွင်ပတ္တကပွဲကိုခံခြင်းဟံရှင်ဘီရင်သည် တိုင်ပင်၍ မူးတော်မတ်တော်တို့နှင့်ယေရုရှလင်မြို့၌စီဝေးသောသူအပေါင်းတို့သည် စီရင်ကြပြီယေပရောဟိတ်တို့သည်အမှုတော်ကို ဆောင်ရွက်နိုင်မည်အကြောင်း ကိုကိုတန်ရှင်းစွာ မပြုကြသေးပြည်သူပြည်သားတို့သည်ယေရုရှလင်မြို့၌မစည်းဝေးသောကြောင့်လွန်ခဲ့သောလတွင် ထိုပွဲကိုမခံနိုင်ကြရှင်ဘီနှင့်စည်းဝေးသောသူအပေါင်းတို့သည် ထိုအမှုကိုနှစ်သက်သောကြောင့်၎င်း ကျမ်းစာ၌လာသည့်တိုင်ကြာမြင့်စွာသောကာလပတ်လုံးပတ္တခံပွဲကိုမခံသောကြောင့်၎င်းအယယတုကလာ၍ဣဒရေလမျိုး၏ဖျားသခင်သာရဖျားအားယေရုရှလင်မြို့၌ပတ္တခါပွဲကိုခံစေခြင်းဟံဣဒရေလပြည်တလျှောက်လုံးဘေရရှေဘမြို့မှဆက်၍ဒံမြို့တိုင်အောင်ကြောညာစေမိအကြောင်းအမိန့်တော်နှင့်စီရင်ကြ၏ရှင်ဘီရင်နှင့်မူမတ်တို့ပေးလိုက်သောစာကို စာပို့လူလင်တို့သည်ယူ၍အမိန့်တော်အတိုင်းဣသရေလပြည်နှင့်ယုဒပြည်တရှောက်လုံးသို့ပြေးကြ၏။စာ၌ပါသောစကားဟူမူကား၊အိုဣသရေလအမျိုးသားတို့၊အာဗြဟံ၊ဣဇာက်၊ယာကုပ်တို့၏ဘုရားသခင်ထာဝရဘုရားထံတော်သို့ပြန်လာကြလော့။အာရှုရိရှင်ဘုရင်တို့လက်မှလွတ်၍ကျန်ကြွင်းသေးသော သူတို့ရှိရာသို့ ပြန်လာတော်မူမည်။ဘိုးဘေးတို့၏ဘုရားသခင်ထာဝရဘုရားကိုပြစ်မှားသော သင်တို့၏အဖများညီကိုများကဲ့သို့မပြုကြနှင့်ပြစ်မှားသော ထိုသူတို့ကိုသင်တို့မြင်သည့်အတိုင်းတုတ်တင်ပယ်ရှင်းခြင်းသို့အပ်တော်မူပြီသင်တို့အဖများကဲ့သို့ ခိုင်မာသောသဘောမရှိကြနှင့်သာဝရဖျား၌ကိုကိုအနှံကြလောအစဉ်တန်ရှင်းစေတော်မူသောတန်ရှင်းရာဌာနတော်သို့လာကြလောပြင်းစွာသော အမျက်တော်သည်သင်တို့မှ လွဲသွားမည်အကြောင်း သင်တို့၏ဘုရားသခင်ထာဝရဘုရား၏အမှုတော်ကိုစောင့်ကြလော့သင်တို့သည်ထာဝရဘုရားထံတော်သို့ပြန်လာလျှင်သင်တို့၏ညီအကိုသားသမီးတို့သည်တင်းသွာသော သူတို့ထံမှဂိယုဏစိတ်နှင့် တွေ့ကြုံ၍ဤပြည်တို့တဖန်ပြန်လာကြလိမ့်မည်သင်တို့၏ဘုရားသခင်ထာဝရဘုရားသည်ကျေးဇူးပြုခြင်းသောသဘောတနာတတ်သောသဘောရှိသောကြောင့်သင်တို့သည်အထံတော်သို့ပြန်လာလျှင် မျက်နာတော်ကိုသင်တို့မှလွှဲတော်မမူဟုစာ၌ပါသည်။စာပို့လူလင်တို့သည်ဧဖရင်ခရိုင်မနာရှေခရိုင်တလျှောက်လုံးဇာဘူးလုံခရိုင်တိုင်အောင် တမျိုးမှတမျိုးသို့ပြေးကြ၏။ပြည်သားတို့သည် ပြည့်ရဲ့ပြု၍ကဲ့ရဲ့ကြ၏။တို့ရတွင်အာရှခရိုင်သားမနာရှေခရိုင်သားဇာဘူးလုံခရိုင်သားအချို့တို့သည် ကိုကိုနှိမ့်ချ၍ယေရုရှလင်မြို့သို့လာကြ၏ ယုဒပြည်သားတို့သည်သာရဖျားအမိန်တော်အတိုင်းရှင်ဘီရဲ့နှင့်မူမတ်တို့စီရင်သည့်အတိုင်းတညီတညွတ်တီပြုကျင်သော စေတနာစိတ်ကိုဘုရားသခင်တကူတော်ကြောင့်ရကြ၏အငယ်73မှ29ဒုတိယလတွင်အဇုမပွဲကိုခံလိုသောငှာများစွာသော လူတို့သည်ယေရုရှလင်မြို့၌စီဝေးကြ၍အလွန်ကြီးသောပရိသတ်ဖြစ်လေ၏သူတို့သည်ထား၍ ယေရုရှလင်မြို့၌ရှိသောယဇ်ပလ္လင်တို့ကို၎င်းနံတံပေါင်းမိရှို့ရာယဇ်ပလ္လင်ရှိသမျှတို့ကို၎င်းပယ်ရှင်း၍ခေဒရုန်ချောင်းတဲသို့ ပြစ်ချကြ၏ဒုတိယလ14ရက်နေ့တွင်ပတ္တခံတိုးတငယ်ကိုတတ်ကြ၏ယေဘရဟိလေဝိသားတို့သည်တရိယ၍ကိုကိုတန်ရှင်းစေလျက်မိရှုရာရစ်တို့ကိုဗိမာန်တော်တဲသို့တွင်ကြ၏ ဘုရားသခင်၏လူမောရှေပညတ်တရား၌စီရင်သောထုံးစံတိုင်မိမိတို့နေရာ၌ရက်နေလျက်ယေပရောဟိတ်တို့သည် လေဝိသားတို့လက်မှအသွေးကိုယူ၍ဖြန်းကြ၏မတန့်ရှင်းသောသူအများတို့သည်ပရိသတ်၌ပါသောကြောင့်ထိုမတန့်ရှင်းသောသူရှိသမျှတို့ကိုဒါဝရဖျံအဖို့တန့်ရှင်းစေခြင်းဟံပတ္တခါတိုးတငယ်တတ်ခြင်းအမှုကို လေဝိသားတို့သည်စောင့်ရကြ၏ များစွာသော လူတည်းဟူသောဧဖရိမ်အမျိုး၊မနာရှေအမျိုး၊ဣသခါအမျိုး၊ဇာဗုလုန်အမျိုးသားအများတို့သည်ကျမ်းစာ၌ပါသောတရားသို့မလိုက်၊ကိုယ်ကိုမသန့်ရှင်းစေဘဲပသခါသိုးသငယ်ကို စားကြ၏။သို့ရာတွင်ဟေဇကိက၊သန့်ရှင်းရာဌာနထုံးစံအတိုင်းသန့်ရှင်းခြင်းမရှိသော်လည်း၊ဘိုးဘေးတို့၏ဘုရားသခင်ထာဝရဘုရားကိုဆည်းကပ်ခြင်းငှါသဘောကျသောသူအပေါင်းတို့၏အပြစ်ကို ကောင်းမြတ်သောထာဝရဘုရားသည်လွှတ်တော်မူပါစေသောဟု ထိုသူတို့အဖို့ဆုတောင်းသဖြင့်၊ထာဝရဘုရားသည်ဟေဇကိစကားကို နားထောင်တော်မူ၍၊လူများတို့ကို ချမ်းသာပေးတော်မူ၏။ယေရုရှလင်မြို့၌စည်းဝေးသောဣသရေလအမျိုးသားတို့သည်ခုနစ်ရက်ပတ်လုံးအလွန်ရွှင်လန်းသောစိတ်နှင့်အဇုမပွဲကိုခံကြ၏။ယဇ်ပုရောဟိတ်လေဝိသားတို့သည်အသံကျယ်သောဒုတိယမြို့ကိုတီးမှုတ်လျက်၊နေ့ညဉ့်မပြတ်ထာဝရဘုရားအား ထောမနာတီချင်းဆိုကြ၏ဒါဝရဖျား၏တရားတော်မြတ်ကိုတွင်တင်သော လေဝိသားအပေါင်းတို့ကို ဟေဇကိသည် အားပေးသောစကားနှင့်နှုတ်ဆက်သဖြင့်သူတို့သည်ခொနည်းပတ်လုံးပွဲခံစဉ်အခါစမ်းတောက်လျက်မိတ္တဟာယပူဇော်တကာကိုပြုလျက်ဘိုးဘေးတို့၏ဘုရားသခင်သာရဘုရားအားတောင်းပန်လျက်နေကြ၏စီဝေသောသူအပေါင်းတို့သည်ခொနည်းထပ်၍ပွဲခံခြင်းဟံတိုင်ပင်ပြီးမှ ရွှင်လန်းသောစိတ်နှင့်ခုနှစ်ရက်ထပ်၍ပွဲခံကြ၏ယူရရှင်ပြင်ဟေစကိသည်နွားတထောင်နှင့်တိုးခုနှစ်ထောင်တို့ကို၎င်းမူမတ်တို့သည်နွားတထောင်နှင့်တိုးတထောင်ကို၎င်းစီဝေသောသူတို့အားပေးကြ၏မြန်းစွာသောယေပရဟိတ်တို့သည် ကိုကိုတန့်ရှင်းစေကြ၏ယေပရဟိတ်လေဝိသားတို့နှင့်တကွ ယုဒပရိသတ်များဣသရေလပြည်မှလာသောပရိသတ်များယုဒပြည်၌နေသောတပန်းမျိုးသားဣသရေလပြည်မှလာသောတပန်းမျိုးသားတို့သည်ဝမ်းမြောက်ဝမ်းသာကြ၏ထိုတို့ယေရုရှလင်မြို့၌ကြီးစွာသောဝမ်းမြောက်ခြင်းရှိ၏ဣသရေလရှင်မြေဒါဝိဒ်သားရှောလမုန်လက်ထက်မှသည် နောက်တဖန်ယေရုရှလင်မြို့၌ထိုများလောက်ကြီးစွာသောဝမ်းမြောက်ခြင်းမရှိ ထိုအခါယေဘရဟိလေဝိသားတို့သည်ထား၍ လူများတို့ကို ကောင်းကြီးပေးကြ၏သူတို့စကားသံကိုဖျားသခင်ကြားတော်မူ၏တန်ရှင်းသောကျင်းကိုတော်မူရာ ကောင်းကင်ဘုံသို့ပတနာစကားတက်လေ၏